ဘုဒ္ဓသမ္မာသမ္ဗုဒ္ဓသာဘုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယမိဘုရံတရဏံဂစ္ဆာမိဒုတိယမိဓမ္မံတရဏံဂစ္ဆာမိဒုတိယမိသံဃံတရဏံဂစ္ဆာမိ ဒါတိယံဗုဒ္ဓံတရဏံငစ္ဆာမိဒါတိယမိဓမ္မံတရဏံငစ္ဆာမိဒါတိယမိသံဃံတရဏံငစ္ဆာမိသရဏဂမနံပရိဘုံနံအာနာတိဘာဒဝေရမိသိခာဗြဟ္မာရိယာမိအာရိဏရဏဝရဏိသိခာဗြဟ္မာရိယာမိကာမေတုမိစ္ဆာသာရဝေရမိသိခာဗြဟ္မာရိယာမိ ဂါဝါရဝရဏိတေခါရံသမာရိယာမိသုရာမေရိယမေဇဗမာရတနာဝရဏိတေခါရံသမာရိယာမိဤကရဏေနဘယယရဏတေရဏမင်္ဂရဏိတုကိုယသမနသာရောသတိလငါဝပိတကရောငါတမကျွမောပြုံယယံဝမတိနေစကြ၍အပမရေနမမေဝတိတရားဖြင့်တံပါရေထတိတိဇံအလိုကြကုန် ဒီခုနသားလေးပြောတာလေဟာဒီလာဖေတော်တင်လိုင်းတို့ကစာဇူလိုင်လ10ရက်နေ့ဆွဲနဲ့တို့စာပေးလိုက်ပါတယ် ဒီရောက်တာကတော့အင်းဇူလိုင်လ12ရက်မှာသူရက်ကစမားလို့လည်းဇူလိုင်လ10ရက်ကအမှဇူလိုင်လ12ရက်ရောက်စောတော့အကြီးကျေဆွေးမှားလို့အဲ့ဒီစာတွေကလူရင်းမပြတ်ဟိုအကြောင်းလေးပြရအောင်လို့ဒီကဘုန်းကြီးစီကပြေးလိုက်တဲ့စာလည်းရတဲ့အကြောင်းအင်း ကျမ်းမာတာကြာတိရလို့ဝတ်တာတဲ့အကြောင်းပါပါတယ်နောက်ကိုဘာမှကျမ်းငွေတစ်ထောင်ဂျမန်လေးကပို့လိုက်ပါပြီဝိတုငွေတစ်ထောင်လူရန်ကတော့ပါပြီဗျာအရှင်ဘုရားလက်ခံတော်မူပါဗျာဒီလိုတော်မှကွယ်လွန်ခဲ့တဲ့မိဘများဖြစ်ကြသောဥချစ်ထွန်းနှင့်ဒေါ်မမတို့အားအရှင်ဘုရားမြတ်တဝေဖို့ တောင်းပန်ပါတယ်ဆရာမိဘများမှာယရနာသုံးပါးကိုကိုင်းချင်းညသူများသိခဲ့ကြပေမဲ့ဝိပဿနာကမ္မထာကိုကြာကြာနာနာရသွားအောင်ပြင့်ကြံမသွားနိုင်ကြဘူးလို့တပည့်တော်တို့ယူဆပါတယ်ဆရာအဲ့ဒါတော့လူရင်းပါအဲ့ဒါအကြောင်းပြုပြီးတော့သူကအမြဝေဝဆိုတော့ဘာငါဆွကြွေးပြီးတော့အမြဝေမှာ ပို့ပြီးတော့ကောင်းမယ်တဲ့ဘုန်းကြီးကစဉ်းစားမိပါတယ်ပြီးတော့သူတို့တူတဲ့ဘုသူငွေလည်းဒီလိုမှမသုံးလို့ရှိရင်လည်းဘုန်းကြီးသုံးစရာအကွက်မရှိဘူးအဲကြောင့်သူကသူ့အတူလည်းပဲထားမြောက်သွားအောင်ငါလေးလည်းပဲလူပြီးသားဖြစ်သွားအောင်ညာတန်းလည်းဝေပြီးသားဖြစ်သွားအောင်လို့အဲလိုစဉ်းစားပြီးတော့ဒီနေ့တန်ဃာကိုဆုံးကပ်ဖို့အမြဝေဖို့ရာအစီအစဉ်လုပ်ပါတယ်နောက်ပြီးတော့လည်းဘုန်းကြီးရဲ့မိဘ ဒကာကြီးဒကာမကြီးမှစပြီးတော့ဝယ်လွန်သွားတဲ့ဆွေမျိုးတွေလည်းရှိပါတယ်အဲသူတို့လည်းပဲခွန်ကြီးအများပြေးဝေဝယ်ဒီလိုလည်းယူရထားပါတယ်အဲဒါအကုန်လုံးအများပြေးဝေဖို့ရတဲ့နေ့ဆွင့်ကပ်ပါတယ်သူတို့ကခွန်ကြီးနဲ့လည်းပဲမတွေ့ဘူးပါဘူးသူကစာအုပ်နဲ့တွေ့စာအုပ်လည်းပဲရပြီးတော့ပထမတွေ့တယ်လည်းမသိပါဘူးတော်တော်ကြာပါပြီဟိုရင်ကပထမတော့က ဘုန်းကြီးဘယ်မှာရှိတယ်ဆိုတာသူမသိဘူး။သာဝတိကဘာသာနဲ့စုံစမ်းပြီးတော့ပထမစလို့ကငါဆယ်နှစ်လောက်တောင်ရှိတာဆယ်နှစ်တောင်ကျော်သွားတာပြီးတော့အဲဒီကစပြီးတော့သူပြားလေးတွေပါလေးတွေသူကဟိုကသူးသူနေပါတယ်။ဆယ်နှစ်လောက်ဟင်ဆယ်နှစ်လောက်မနည်းဥဒ္ဒအောင်ကြားတာ။ပံဝင်ဥဒ္ဒအောင်ကြားတာ။ဟုတ်။ဆိုတော့ကြားပြီ။တော်ကြီးရှင်က အဲ့ဒါနဲ့ခဏခဏသူကဟိုဝတ္ထုငွေလည်းတူတာသုံးလေးကျင်တော့ရှိတယ်ခင်ဗျ။နောက်အသုံးကျတဲ့ပစ္စည်းတွေဆိုပြီးတော့တိခွေတွေပါတယ်ဒီခဏခဏလူယုံနဲ့လူသားလည်းရှိတယ်။ဒါရိုက်ကလူသားတွေစားကြရတွေပါတယ်လည်းသူပို့နာပါပဲဒီကနေ။ဘုရားဘာသာဟောပြောတဲ့ပုဂ္ဂိုလ်တွေမရှိတဲ့အထဲမှာသူတို့ကသူတို့ရှားကြံပြီးတော့ ဘုရားဘာသာတရားတွေကိုသူတို့လေ့လာနေတာအမှန်တန်ဝန်တာကြီးအကောင်းပါလေအမေရိကန်မှာတော့ဘုရားဘာသာစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့တော့ရှိလာပါပြီတဲ့ဒါပေမဲ့သူတို့ကမဟာယာနကိုသဘောကျနေကြတယ်မဟာယာနကပို့ပြီးတော့ကရုဏာကြီးတယ်ဆိုပြီးတော့သူတို့ယူဆကြတာဘာလို့လဲဆိုတော့မဟာယာနကလူတိုင်းလူတိုင်းဘုရားဖြစ်ရမှာသတ္တဝါတွေချွတ်နေအောင်လူတိုင်းလူတိုင်းဘုရားဖြစ်ပြီးမှနိဗ္ဗာန်ဝင်ရမယ်လို့သူကဒီလိုဟောတာပါ အဲဒါကြောင့်သူကမဟာယာနအဲဒီကပို့ပြီးတော့သူဟောကြားကြတယ်တဲ့အထေရဝါဒလည်းကောင်းကောင်းမသိတော့နေမှာပေါ့လေဒီကဟိုကာလီဖိုးနီးယားမှာအမေရိကန်ဓမ္မကြီးတယောက်ရှိပါတယ်မစ္စဘီမင်းဆိုတာဒီမှာလာပြီးတရားအထုတ်တော့ပါတယ်သူကဒီမှာသလားကျော်ကျော်နှစ်လားမိဘလောက်နဲ့သူကအထုတ်တော့ပါတယ်အဲသူကတော့ထေရဝါဒမှာသဘောကျတယ်သူကမဟာယာနဆိုရင်သူကလုံးလုံးလက်မခံဘူးသူကတော့ငမနာတော်ပါတယ် အဲ့ဒါသူတို့နွေရာသီမှာသူတို့အားလို့တရားလည်းအထုတ်ကြတယ်အကြောင်းဒီမှာရေးထားပါတယ်သူကြီးတော်တို့လည်းနွေရာသီအားလချိန်မှုတရားထိုင်ဒီကမြန်မာတရားစာအုပ်များဖတ်ကြ၍ဥပုပ်ရဲ့စီစောင့်ပါတယ်ဗျာတဲ့နမောတပြေတော်မှာဗမာပြည်မှာတော့မဥပုပ်ရဲ့စီဆိုစောင့်နိုင်ကြကြီးသူဟာဗမာဘယ်သူမှတိုက်တွန်းမဲ့လူမရှိဆရာသမားမရှိပဲနဲ့သူကသူစေတနာဖြစ်ပြီးစောင့်နေတာကနာဝန်တာပြေတော်မှာ ဒီဘဝမှာသောတာပန်အနုစားအောက်ဆုံးဓမ္မနုသာရီသောတာပန်သရဏုသာရီသောတာပန်လောက်တော့ဖြစ်သွားမှအကြပါလိမ့်မယ်ဆရာတဲ့။ဒီစာတွေကဟိုအရိယာတွေကိုဒီဝါရတွေလည်းသူတို့တော်တော်လေးလာပြီးသဘောကျပြီးတော့ဒီစင်တန်းရောက်အောင်တော့အားထုတ်မယ်လို့ဆိုရည်ရထားတာ။ကြီးတဲ့အထက်ရောက်ရင်တော့ပူကောင်းပါတယ်ဆရာတဲ့။တခါတရံဖရာကနဲ့မှာ ထူးဆန်းအာဝယ်များတွေ့ရပါတယ်ဆရာတဲ့ဘာတွေ့တယ်လဲတော့ပြောတာဒါပေမဲ့ဓာတ်တော်များတော့ပွားဟမတူပါဘူးတဲ့သူငငယ်တုန်းကအိမ်မှာဓာတ်တော်တွေကိုယ်ွယ်တာတည်းပွားတယ်လို့ပြောတယ်အဲဒီအကြောင်းတွေလည်းပါပါတယ်အဲဒါသူရင်းကတော့အဲသုစာရင်ပါတဲ့အတိုင်းတော်တယ်လည်းမိခင်ဖခင်ဟောတယ်ကယူကစီတို့ရဲ့မိခင်ဖခင်နဲ့အတူတူပေါ့နော် အဲမိခင်ဖခင်များအကြောင်းပြုပြီးတော့ဒီနေ့မင်္ဂလာတွေဆုံးကပ်ပါဆုံးကပ်ပြီးတော့အများဝေဖို့ပြီးတော့ခွင့်ရဆွေမျိုးတွေမိဘတွေဝယ်လွန်သွားတဲ့ပုဂ္ဂိုလ်တွေလည်းအများဝေဖို့ယူရပါတယ်ဆုံးနေမှုပဲနဲ့သင်္ကန်းရောထီရောဖနာရောအပြည့်စုံရွေးချပြီးတော့လူတော်ငန်းထီဖနာကလည်းပဲဗန်ကြီးကဗန်ငါကိုလူဖို့ပါပဲအဲဒါတွေအကုန်လုံးအမျှဝေဖို့ ကုသိုလ်ကောင်းမှုပြုပြီးတော့မျှဝေလို့ရှိရင်တမန်လောကရောက်နေတဲ့ပုဂ္ဂိုလ်ဟာမိမိရှေးကုသိုလ်အားဖြင့်ရှေးကုသိုလ်ရဲ့စွမ်းဖြင့်ပြည့်စုံနေတဲ့ပုဂ္ဂိုလ်လည်းပဲဝမ်းမြောက်ဝမ်းသာသာဓုနမောရဏခေါ်လို့ရှိရင်နောက်ထပ်အကျိုးအကျိုးတွေကိုရနိုင်ပါတယ်ဒီကုသိုလ်နဲ့မပြည့်စုံသေးလို့ရှိရင်လည်းအဲဒီကုသိုလ်ရစွမ်းတကယ်မျှပေးဝေတဲ့ကုသိုလ်ရစွမ်းကြောင့်သာဓုနမောရဏခေါ်ပြီးတော့နတ်ပြည်လောကနဲ့ဖြစ်သော စားဝယ်တောက်ဝယ်သုံးဆောင်ဝယ်တွေကိုရတယ်သမဏန္တရာနုရိတ်တိဥဒ္ဒဝိပါကောဥဒ္ဒပိစထအဲညွှန်းပြီးတော့အမျှပေးဝေသည်အခြားမဲ့မှာဒါတို့ခေါ်လိုက်ပြီးနဲ့တရားရင်နဲ့နတ်ပြည်လောကနဲ့ဖြစ်သောအကျိုးဝိဘဟာချက်ချင်းပဲဖြစ်တယ်တဲ့လူပြည်လောကလိုအကြောင်းညွှန်းမှာတစ်ခါတရားမှအကျိုးပေးတာမဟုတ်ဘူးဟိုမှာတော့ဘုရင်ပုံခေါ်တယ် ကာမဖလူပစီပြီးခေါ်တယ်။ကာယအကျိုးကိုမှီပြီးတော့သင်မွေးရတယ်ကိုလူပြည်လောကလိုလေယာကိုင်းကျဆိုင်ကျိုးလည်းမဖြစ်ဘူး။ကုသရောင်းဝယ်လည်းမဖြစ်ဘူး။ကိုယ်နဲ့ပွဲစားစသည်လုပ်လို့လည်းမဖြစ်ဘူး။ဒီလိုအလောက်ကိုင်းနေရှိတာမဟုတ်ဘူး။ပြီးတော့လူပြည်လောကကဒီတိုင်းသေကံတင်မြောက်လို့လည်းသူတို့ဒီလိုလည်းပဲသူတို့စားရတာသုံးရတာမဟုတ်ဘူး။ကုသိုလ်ကောင်းမှုပြုပြီးမျှပေးရမှအဲဒီကုသိုလ်ကောင်းမှုကချက်ချင်းကျိုးပေးပြီးတော့ နတ်ပြည်၌ဖြစ်သောနတ်လောက၌ဖြစ်သောအသုံးဆောင်တွေရတယ်တဲ့လူလောကကပစ္စည်းတွေကနတ်လောကမှာသုံးလို့မရဘူးနတ်လောကမှာဖြစ်တဲ့နတ်တို့ရဲ့အသုံးဆောင် ဖြစ်တဲ့ဝတ္ထုပစ္စည်းကြားမှာသူတို့သုံးဆောင်နိုင်တယ်အဲဒီမှာလဲသာဝတ္တဝယ်တွေလူလို့ရှိရင်သာဝတ္တဝယ်တွေပြည်စုံတဲ့ရေလူရင်ရေပြည်စုံတဲ့သွန်လူရင်သွန်ပြည်စုံတဲ့မုံလူရင်မုံပြည်စုံတဲ့သာဝတ္တဝယ်တွေကတော့ဘယ်နည်းသွန်ကြီးမှသုံးပါတယ်သုံးလို့လည်းလောက်တာပဲနောက် အဝတ်ထည်ထူထမ်းလို့ရှိရင်တော့အဝတ်ထည်စင်တစားတွေပြည့်စုံတယ်တဲ့ဒါကြောင့်ဒီသင်္ကန်းနဲ့တူလို့ရအနာတုထီတို့ဆိုတာတော့ယဉ်ယထာမြတ်စွာဘုရားရဲ့သာသနာတော်မှာယဉ်ယထာအရာမှာပြီးပါတယ်ပြီးသွားတဲ့အခါဖဏမပါပဲသွားလို့ရှိရင်ခကြီးမတွင်ဘူးအဲဖဏနဲ့သွားလို့ရှိရင်တော့အပူလည်းခံနိုင်တယ်ကလုတ်တိုက်တို့ဆူးတို့ပါတော့ဒါတွေလည်းပဲခံနိုင်တယ်ရှားရှည်သွားနိုင်တယ်အဲဒါကြောင့်ဖဏကယဉ်ယထာအရာမှာပြီးပါတယ် အနာတို့ထီတို့ယဉ်ထအရာမှာတည်တဲ့ဝိထုပစ္စည်းတွေဒူရန်လည်းလည်းရှိရင်နတ်ပြည်လောကနဲ့ဖြစ်သောယဉ်ထတွေလည်းချက်ချင်းရတယ်တဲ့လူရှိရကိုသွားနိုင်တယ်အဲ့ဒီကျိုးတွေကြီးကြီးအောင်လို့အကုန်လုံးကြီးကြီးအောင်ရည်ရွယ်ပြီးတော့အခုဒါတွေကိုရည်စဲချပြီးညှပ်ပေးဝေဖို့ပါပဲကဲဒါယူကတိဝေရည်စဲခုတ်ကလေးတိုင်ပြီးတော့တို့တို့ပါလည်းအနာနဲ့ပြီးမှာပါ သူတို့လိုက်ဆိုတာပေါ့ရှင်ဖျားတပည့်တော်တို့သည်လွန်ခဲ့သောကာလကဝယ်လွန်ရလေသောမိဘများဖြစ်သောဥချစ်ထွန်နှင့်ဓမ္မမတို့ကိုကြည်စွ၍၎င်းမဟာစီဆရာတော်ဤအဲမိဘအစရှိသောဝယ်လွန်လေသောဆွေမျိုးတို့ကို ဤစုရဲ့၎င်းယနေ့ဖို့၌သံဃာတော်အားမွန်မြတ်သောသွမ်းခဲွယ်ဘောဇင်တို့ကိုယူရီစွာသက်ကဆူရာကျွေးမွေးပူဇော်ပါကောင်း၏ရှင်ဖရာထုံမရပါဤသင်္ကန်းဤဖဏတ်တို့ကိုလည်း သံဃာတော်အားရည်စည်သွန်းချ၍လူရမ်းပါကုန်၏ရှင်ဖေရာထိုမှတပါ120သောဝုထုငွေတို့ကိုလည်းဤသာသနာရိပ်သာ၌ယောဂီထောက်ပံ့ရေးအတွက်သုံးဆွဲရာရည်စည်သွန်းချ၍လူရမ်းပါကုန်၏ရှင်ဖေရာဤကောင်းမှုပေါင်းသည် လွန်ခဲ့သောကာလကလွန်ခဲ့သောကာလကဝေလွန်ညလေသောဝေလွန်ညလေသောတတိတော်တော်ဤတတိတော်တော်မိဘများဖြစ်ကြသောမိဘများဖြစ်ကြသောဥချေထွန်းနှင့်ဥချေထွန်းနှင့်ဓမ္မမတို့အားဓမ္မမတို့အားဖြစ်ပါစေတည်းဖြစ်ပါစေတည်းဥချေထွန်းနှင့်ဥချေထွန်းနှင့်ဓမ္မမတို့သည်ဓမ္မမတို့သည် ဒီကောင်းမှုဤဖို့ကိုဝါမျက်ဝမ်းသာသာရုဏုမောရဏခေါ်နိုင်ပြီဖြစ်၍နတ်ပြည်လောက၌အသစ္စာမှရဖြစ်သောသမင်းအကျော်အဝတ်အထည်အိယာနေယဥယင်ရေကဘုံဘိမှန်ပရိသာပင်ရေထသီဖနာမနတာ စရှိသောအသုံးဆောင်တို့ကိုတိုင်းနဲ့လွန်တိုးတက်၍ရရှိပါစေတည်းတတိတော်တို့ဒီဒီကောင်းမှုကြောင့် င်းရဲခသိန်းတို့ဤငြင်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်တို့လင်းမြန်စွာရောက်ရပါလိုကုန်၏ရှင်ဖေယားယနေ့ဖို့၌ဘာငါတော်အားမွန်မြတ်သောသံခဲကိုယ်စဉ်တို့ကိုလူရန်ရသောကောင်းမှု သောက်ရည်သုံးရည်တစ်ဖက်ရည်တို့ကိုလူရန်ရသောကောင်းမှုသင်္ကန်းသီဖနာတို့ကိုလူရန်ရသောကောင်းမှုယောဂီထောက်ပံ့ရေးအတွက်120သောဝိထုငွေတို့ကိုလူရန်ရသောကောင်းမှုပူသောဤကောင်းမှုပေါင်း၏အဖို့ပါကကိုလွန်ငယ်သောကာလကဝေလွန်ညလေသော နေပါဥက္ကစီဥက္ကဥက္ကစီဥက္ကဒေါ်သောလိုင်ဒေါ်သောလိုင်ဒေါ်တင်လိုင်ဒေါ်တင်လိုင်စသည်တို့ဤစသည်တို့ဤမိဘများဖြစ်ကြတော့မိဘများဖြစ်ကြတော့ဥချစ်ထွန်းနှင့်ဥချစ်ထွန်းနှင့်ဒေါ်မမတို့အားဒေါ်မမတို့အားအထူးသဖြင့်ရှင်းဥစွာမြတ်ဘိဝေပါကောင်ဤရှင်းဥစွာမြတ်ဘိဝေပါကောင်ဤမာဇီဆရာတော်ဤမာဇီဆရာတော်ဤ မိဘစသည်ဆွေမျိုးပေါင်းတို့အားလည်းဆွေမျိုးပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏အဲဥချေထွန်းနဲ့ဓမ္မမတို့သည်၎င်းဓမ္မမတို့သည်၎င်းမာဇီဆရာတော်ဤမာဇီဆရာတော်ဤမိဘစသည်မိဘစဖြစ်ကြတော်ဖြစ်ကြတော်ဆွေမျိုးပေါင်းတို့သည်၎င်းဆွေမျိုးပေါင်းတို့သည်၎င်းဒီကောင်းမှုဤဖို့ကိုရကြ၍ကိုသိနေကြချမ်းသာကြသည်ဖြစ်ပါစေကုန်သတည်း သုမတပါဤရ၌ရောက်ရှိနေသောပရိသတ်ပေါင်းကိုစပြု၍ဒီလုံးစုံသောအတ္တဝါပေါင်းတို့အားညပေးပြပါကုန်၏ညပေးပြပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်မြရကြ၍ကိုစိတ်နှပြချမ်းသာကြပါစေ။မြာအမြာအမြာအမြာယူတော်မူကြပါလို့ သာဓုသာ